တရားအားထုတ်တယ်ဆိုတာရုပ်ပေါ်နာမ်ပေါ်ကသင်ရှားပေါ်လာတဲ့အာယုန်တိုင်းရဲ့သဘောအမှန်လေးတွေကိုသိအောင်ရှုရတာပါရုပ်ပေါ်ကသင်ရှားရင်အဲ့ဒီသင်ရှားတဲ့အာယုန်လေးရဲ့သဘောအမှန်လေးသိအောင် နံပေါ်ကသင်ရှားရင်လေအဲ့ဒီနံပေါ်ကဖြစ်ပေါ်လာတဲ့အာယုန်ကြီးရဲ့သဘောအမှန်လေးအဲ့ဒီတဘာဝအမှန်တိုင်းကိုသိအောင်မင်းမျိုးကခုရှုကြည့်တယ်အဲ့တော့ရှုကြည့်နေတဲ့အခါကျတော့ဒီကိုရှုနေတဲ့အာယုန်ပေါ်မှာကိုယ်စိတ်ကလေးကလည်းနေမှပဲသိပါမယ် ဒီအာယုံပေါ်မှာကိုယ်စိတ်ကလေးကမနေရင်လည်းဘာမှမသိနိုင်ဘူးအဲတော့ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးနေအောင်လည်းပဲဝိရိယကြီးစိုက်ပြီးတော့အားထုတ်မှလည်းပဲရှုမှတ်တဲ့အာယုံပေါ်မှာကိုယ်စိတ်ကလေးကနေမှာဒီစိတ်ကလေးကိုထင်ရကိုကိုကြီးတို့ယောဂီများတရားကိုရောက်ပြီဆိုရင်ဒီစိတ်ကလေးကို ရှင်းရတာအင်မတန်ဖြစ်သေးတယ်ဆိုတာပို့ပြီးတော့သဘောပေါက်နားလည်လာသို့သောကကိုယ်နေရာကိုနေတဲ့အချိန်တုန်းကတော့ကိုယ်လုပ်ပြီးကိုယ်လုပ်နေတယ်ကိုယ်စီးပွားရေးလုပ်ငန်းနဲ့ကိုယ့်ရဲ့မိသားစုလုပ်ငန်းနဲ့လူမှုရေးလုပ်ငန်းတွေနဲ့ရဟန်းတော်များမှာဆိုရင်လည်းမိမိတို့ရဲ့ဘာသာရေးသာသနာရေးလုပ်ငန်းတွေနဲ့ဒီလုပ်ငန်းတွေနဲ့ကိုယ့်ဟာကိုယ်လုပ်နေတဲ့အခါကဏ္ဍတွေမှာတော့ဒီစိတ်ကလေးကဒီလောက် အထင်းရဖြစ်လိမ့်မယ်လို့ထင်တယ်အခုတရားအလုပ်ကိုလုပ်ကြည့်တဲ့အခါကျတော့ဒီစိတ်ကလေးဟာထင်းမို့ကိုအမြဲတမ်းခရင်ပါဒါကြောင့်မြတ်စွာဘုရားကဒီစိတ်ကလေးကိုမျိုးစုံဥပမာလေးပေးထားတယ်သူတော်မြောင်တဲ့ဥပမာပေးထားတယ်တော်ဆင်းရဲတဲ့ဥပမာပေးထားတယ်မျိုးစုံပေါ့အဲဒီလိုပဲဒီမှာတရားနဲ့လည်းဥပမာပေးထားတယ် စိတ်ကလေးတရားလေးဟာသူ့ရဲ့သကတိတိုင်းထားမယ်ဆိုရင်ဒီနေရာထားထားလို့သူဟာသူငြိမ်ငြိမ်လေးနေတယ်တဲ့ဒါပေမဲ့ငြိမ်းနဲ့တွေ့လိုက်ပြီဆိုရင်ကတော့ဒီတရားလေးဟာဘယ်လိုမှထားလို့မရတော့ဘူးယတိကိုနေသလံဓာတိတတိတဝတိပါရတိ တထာဝိဘာဝနံစိတ်ကံအနေကကံတဘာဝနံယတိကောမင်းနဲ့ကင်း၍နေသောပါတော်ပြတံသည်လေသလံမတုံမလုထားသည်ထားသောနေရာတွင် ကောင်းစွာရပ်တည်၍နေလေ၏မိနဲ့ကင်းနေတဲ့အချိန်လုံးမှာတော့ဒီတာဒီတရားလေးထားရရထားလို့ရသိဉ္ဇဉ်တဲ့နေရာသိခေဉ္ဇဉ်တဲ့နေရာတည်ရတယ် ဒါပေမဲ့ဒီကရာမီးနဲ့ပေါင်းလိုက်ပြီဆိုရင်တော့ဘယ်လိုမှသိလို့မရတော့ဘူးလေ။တကယ်မီးနဲ့ပေါင်းရင်းလေးတော့ပါတော်ကြရာသည်ဒါဝတိအင်းယုံကံအသံတန်နဲ့အမြန်ဖြစ်ပြီးလေတော့ဤ။မီးနဲ့တွေ့ပြီဆိုရင်တော့ဒီကရာကိုသိလို့မရတော့ဘူးလို့အကြည့်ရချိုးတဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့နားနေသဘောပေါက်တာပေါ့။ဘုန်းကြီးတို့တဏ္ဍပုဂ္ဂိုလ်တွေနေရှင်တော့ပြပါကြရာဆိုတာဗမာတောင်သိတော့ ဆိုလေးရှိပါတယ်တန်တေရင်တပြေဝကြရာတေရင်တဆွေဝဆိုပြီးတော့ဆိုလေးရှိဒါကအတ္တိယကိုထိုးတဲ့ပုဂ္ဂိုလ်ကြီးဆိုပါအဲ့တော့ကြရာကိုနိုင်အောင်ဖမ်းနိုင်အဲ့ဒီပုဂ္ဂိုလ်တဆွေဝရင်ဆိုပါအဲ့တော့တရားဟာအမတန်ကိုထိရခဲ့တယ်။မိနဲ့တွေ့ပြီဆိုရင်ဘယ်လိုမှထိလို့မရဘူး။အဲ့ဒီအတိုင်းပဲဒီစိတ်ကလေးဟာလည်း တတဝိဘာဝနာစိတ်တအနေကကံသဘာဝနာတတထုံးနိမချအလားတူတလျင်ဝိဘာဝနာဘာဝနာအလုံးနှင့်ကင်းသောစိတ်ဓာတ်စိတ်ဒီလိက္ခဏာမတုံမလုံထာတိသူကျက်စားနေကာမဂုဏ်အာယုန်တဲမှာဆွေးနွေးစွာနေလေ၏မိမိရဲ့စိတ်လေးရာ တရားအလုပ်မလုပ်ခင်တုန်းကတော့ကိုယ်အိမ်မှာကိုယ်နေတော့မှကိုယ်စိတ်ဟာငြိမ်နေလို့ထင်တာ။ဘုန်းကြီးတို့အာဇိတာသနာရေးတာမှာဘုန်းကြီးနေစဉ်ရှိကကနာတော့မှာတက္ကနာရေးတူလျှောက်တာလေဘုန်းကြီးကိုယ်တိုင်တွေ့ရကိုယ်တိုင်ကြားရအဲ့ဒီတက္ကနာရေးကပါလျှောက်ပြီးဆိုတော့ရှင်ဗျာတပည့်တော်အိမ်မှာနေတော့မှစိတ်ကြီးဒီလောက်မထွက်ဘူးဗျာ ရှင်ဘုရားတို့ရိတ်တာရောက်မှစိတ်ကထင်းဖို့ကိုမရထွက်လိုက်တာသူကပြောတယ်အိမ်မှာနေတော့မှသူစိတ်တွေငြိမ်နေတယ်တကယ်တော့ဖြင့်အိမ်မှာနေတော့မှရောငြိမ်ကလားမငြိမ်ဘူးလားသူစိတ်ကလေးကိုတတိထားသလားမထားဘူးလားတတိမထားတဲ့အတွက်ကြောင့်စိတ်တွေထွက်တာရော သူသိရလား အခုကျတော့ဒီမှာတရားရိပ်ကရောက်တဲ့အခါကျတော့ခန္ဓာဉာဏ်ဆိုင်ပြီးတော့တတိဥကြီးရဲ့စိတ်ကလေးနဲ့စောင့်ကြည့်နေတာဆိုတော့တတိနဲ့ထားကြည့်ရောဒီစိတ်လေးကခန္ဓာမှာနေသလားမနေဘူးလားမနေဘူးအခုမှစိတ်ကထွက်လိုက်တာစိတ်ကိုခန္ဓာကမကပ်ဘူးစိတ်တွေကလူစုထွက်သွားရင်လူစုထွက်သွားရင်အဲဒီမှာဒကမကြီးအိမ်မှာနေတော့မှအကောင်းဗျာတပည့်တော်စိတ်ချဒီလောက်မထွက်ဘူး ရှင်ဘုရားတို့ရိတ်ကြံရောက်မှစိတ်တွေကထွက်လိုက်တာတရားလုံးမှစိတ်တွေထွက်လိုက်တာအဲတော့တရားလုံးတဲ့အချိန်ကျတော့စိတ်ထွက်တာကိုသိတာလားမသိတာလားတတိထားလို့လားမထားလို့လားအခုတတိထားလားစောစောကတတိမထားလို့မသိတာစိတ်တွေထွက်လို့ထွက်မှန်းကိုမသိဘူးသူ့အာယုံနဲ့သူပျော်မွေ့နေတယ်ဒါအာယုံရှိတဲ့ပုဂ္ဂိုလ်ကဒါအာယုံနဲ့သမီးအာယုံရှိတဲ့ပုဂ္ဂိုလ်ကသမီးအာယုံနဲ့ တချို့ကစီးပွားရေးလုပ်ငန်းတွေဒီချင်းလုပ်ငန်းတွေအာရုံနဲ့မိသားစုအရေးတွေနဲ့တခြားတခြားမိမိရဲ့လုပ်ငန်းတွေနဲ့ဒါနဲ့ပဲဆိုတော့ခုလုပ်တွေလုပ်နေတဲ့အခါကျတော့စိတ်ကိုတတိမထားနေတော့ဒီစိတ်ကလည်းထွက်မှန်းမသိအခုမှတခါနဲ့တရားလုပ်ခွင့်ဝင်ပြီးတော့တတိထားလိုက်တာရှိသေးတယ်စိတ်ကထွက်လိုက်တာလူကရိတ်တာစိတ်ကပြန်လာမယ်အိမ်မာကြီးလူကလည်းရိတ်တာတယ် ရိတ်တာရဲ့မှာခန္ဓာကိုယ်ကြီးရတာမထုတ်ထားရင်လားစိတ်တွေကဒီခါနဲ့ရွာရုပ်ကိုပေါ့ရှောင်းလက်ပတ်ပြီးတော့သွားတယ်တချို့ပုဂ္ဂိုလ်များဆိုရင်တဏှာဤတဏှာဤထိုင်ဣရိယာကိုရှိမှတ်တဲ့အခါမှာစိတ်က56မိနစ်လောက်ပြင်ထွက်တယ်စိတ်တွေထွက်သွားတာဘယ်လောက်ဘယ်နှမိနစ်လောက်လဲ56မိနစ်ဒီမှာရေဆိုတော့ဘယ်လောက်ကြာလာပါ7မိနစ်ပဲကြာတော့အဲ့ဒီ7မိနစ်ကဥချတာလေးချမ်းသာ ခုကြည့်လိုက်တဲ့အချိန်ကြီးတွေ့တရားအာရုံပြုဥချတဲ့အချိန်ကြီးတွေ့တွေ့တာပြီးတယ်လည်းမျက်စိနဲ့ဖွင့်လိုက်တော့မရှိတော့ဘူးဘယ်ရောက်မှမသိတော့မျက်စိနဲ့ဖွင့်လိုက်တာရှိသေးတယ်ဟိုဘယ်ရောက်မှမမသိတော့ကောင်းတာပြင်တာမှမလဲဘယ်ချိန်ပြန်တရိယာလာလဲဆိုတော့ဟောနောက်ကတအနာကြီးရတင်တင်ထိုးမှာဟောအနာကြီးတော့ထိုးသွားနိုင်တော်ဖို့ပါသူများတွေကကောဥချလို့တရားချုပ်လို့ကိုယ်လေးရောချုပ်ရတယ်ဓမ္မကမ္မမလည်းရတယ်အဲ့ဒီလောက်ကိုသိထွက်များ စိတ်တွေကစိတ်ကိုပြန်လာ။ဒါကြောင့်မို့ဒီစိတ်ကလေးချင်းရတာလွယ်သလားခဲရသလား။သိချင်းရလား။ဒီစိတ်ကလေးချင်းရတာအမှန်တန်ခဲနေဒါကြောင့်မို့လည်းလည်းလက်ဆောင်ရရှိကိုရောမြင်ကြည့်ကဒီစိတ်လေးချင်းရတာအမှန်တန်ခဲနေဒါနပြုလို့လည်းမရဘူးလေသီလဆောင်လို့လည်းမရဘူးလေဒီစိတ်ကိုထိန်းနေဆိုဘာဝနာနဲ့မှကြာတာ။ဘာနဲ့မှရတာလဲ။ဒီဘာဝနာနဲ့မှဒီစိတ်ကလေးအထင်ရတာ။ အခုဘာဝနာနဲ့ကင်းနေတဲ့စိတ်ဟာကြည့်ပေါ့မတုံမလုံးမိမိထားတဲ့နေရာမှာနေတယ်လို့ထင်ရတယ်။ဒါကြောင့်ဝိဘာဝနာဘာဝနာအလုံးနဲ့ကင်းသောစိတ်တစိတ်ဒီနေသနာမတုံမလုံးထားသည်သူကျင့်စားမြေကံမလို့အာယုန်တည်း၌ဆွေးမြေသွားနေလေ၏။မိမိကျင့်စားတဲ့ကံမလို့အာယုန်ထဲမှာပဲဒီစိတ်လေးကဆွေးဆွေးမြေမြေကြီးနေတယ်။စိတ်တွေမထွက်ဘူးလို့ထင်နေရတယ်။ ဒီဘာဝနာလုပ်ကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်ကြတော့ဆိုတော့သဘာဝနာဘာဝနာလုပ်နေပေါင်းရင်းနေသောစိတ်ဓာတ်စိတ်ပြီးအနေကကံတစ်ခုသောအာယုန်ထဲမှာခံနေစုသိခြင်းမရှိလေပဲဒါဝတိအပြင်ကံပြီးတော့ဗာမန်လှုပ်ရှားပြေးသွား၍နေလေဘာဝနာလုပ်နဲ့ပေါင်းလိုက်ပြီးတရားအလုပ်ခွင့်ဝင်လိုက်ပြီးဆိုတဲ့အခါကလည်းကြတော့ စိတ်ဟာထင်ရတာလွယ်သလားခဲရသလားညာစိတ်ဟာလုံးဝမငြိဒီစိတ်ကလေးကိုထင်ရတာအမှန်တန်ကိုခဲရင်လေဒါကြောင့်ကိုဘုန်းကြီးတို့လည်းဆိုရစီဘုရောင်ဉာဏ်ကြီးကစိတ်ဓာတ်လည်းခေတာမေရာဝိစိတ်တံဂုတ်တံဒုက္ခဝံစိတ်တံရိုင်းဆိုင်ကြမ်းတမ်းသောစိတ်ကိုမေရာဝိသိလိမ္မာဉာဏ်ပညာနှင့်ပြည့်စုံသောအမျိုးကောင်းသာမျိုးကောင်းသမီးသည် ရကိတအဖန်တလဲလဲစောင့်ရှောက်ခြင်းသိရာသည်အတိလိမ္မာဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်များကတော့ဒီစိတ်ကလေးကိုလွတ်မထားသမထဘာဝနာနဲ့ပဲဖြစ်စေဝိပဿနာဘာဝနာနဲ့ပဲဖြစ်စေဒီစိတ်ကလေးကိုအမြဲတမ်းစောင့်ရှောက်တယ်အမြဲတမ်းချင်းသိနေရကိတမျက်စိဘောက်ကလည်းကိလေသာမဝင်အောင်နားဘောက်ကကိလေသာမဝင်အောင်နှာခေါင်းဘောက်ကကိလေသာမဝင်အောင်လျှာဘောက်ကကိလေသာမဝင်အောင် ကိုယ်ပေါင်းသိပေါက်ကကိလေသာမဝင်အောင်တတိဆိုတဲ့အကြောင်းလေးထားပြီးတော့အမြဲတမ်းဆောင်ရှားပေးတယ်စိတ်ဓာတ်ရိုက်ဆိုင်ချမ်းတတ်သောစိတ်ကိုမေရာဝီသိနေမှဉာဏ်ပညာနှင့်ပြည့်စုံသောမျိုးကောင်းသောမျိုးကောင်းသမီးတွေကိလေသာအဖန်တလဲကိုဆောင်ရှားခြင်းသိရာ၏ဂုဏ်တန်ဆောင်ရှား၍လုံခြုံပြီးသောအဲ့ဒီလို ယောဂီပုဂ္ဂိုလ်ကဆိုင်တဲ့ဣရိယာပုဂ္ဂိုလ်လေးမှလည်းပဲတတိမလို့အောင်တတိကူစီတဲ့စိတ်ကလေးနဲ့ရှုနေတယ်။ရက်တဲ့ဣရိယာပုနဲ့တတိကူစီတဲ့စိတ်ကလေးနဲ့ရှုနေတယ်။သွားတဲ့ဣရိယာပုမှလည်းပဲတတိကူစီတဲ့စိတ်ကလေးနဲ့ရှုနေတယ်။လျောင်းတဲ့ဣရိယာပုမှလည်းတတိကူစီတဲ့စိတ်ကလေးနဲ့ရှုနေတယ်။အဲဒီလိုတတိစောင့်ရှောက်လေးထားပြီးတော့ရှုမှတ်နေတဲ့အခါကျတော့စိတ်လေးဟာဘာကိလေသာမှမဝင်တော့ဘူးလုံခြုံသွားတယ်။ ဂုတ်တံစောင့်ရှောက်၍လုံခြုံပြီးသောစိတ်ဓာတ်သိတိဒုက္ခဝဟံလူနတ်နိဗ္ဗာန်သုံးတန်ချမ်းသာမြတ်ရတာကိုကောင်းစွာဆောင်ပြီးတတ်ပါ၏မိမိဒီစိတ်ကလေးကိုလုံခြုံစွာစောင့်ရှောက်နိုင်ပြီဆိုရင်လူချမ်းသာကိုလည်းပဲဆောင်ဖို့ပြနိုင်တယ်နတ်ချမ်းသာကိုလည်းပဲပူဆောင်ပြနိုင်တယ်နိဗ္ဗာန်ချမ်းသာဖြစ်အောင်လည်းပဲဆောင်ဖို့ပြနိုင်တယ်ဒီတော့ဘုန်းကြီးတို့ယောဂီများ ခုတရားလုပ်ခွင့်ရောက်ပြီဆိုတော့ဒီစိတ်လေးကိုပဲအထုသတိထားပြီးတော့ဆောက်ရှောက်ဖို့မလိုအပ်ဘူးလား။ဒီစိတ်လေးကာမဂုဏ်အာယုန်လေးတွေကိုပြန်မသွားအောင်မိမိရဲ့ကုလောကရဲ့ဒီပြန်မသွားအောင်မိသားစုဒီပြန်မသွားအောင်မိမိရှုမှတ်တဲ့ဒီမှာတရားအာယုန်လေးပေါ်မှာပဲစိတ်ကလေးနင်းအောင်တတိဥသိတဲ့စိတ်ကလေးနဲ့ဆောက်ရှောက်ရတာဘုန်းကြီးယောဂီများ ထိုင်ပြီးတော့ရှုမှတ်တဲ့အခါမှာဘောဟာယုတ်ပင်ဟာယုတ်လေးကိုပင်တိုင်းထားပြီးရှုနေတယ်ဒီတော့ဘောဟာယုတ်ပင်ဟာယုတ်လေးကိုပင်တိုင်းထားပြီးတော့ရှုတယ်ဆိုတာကဒီဘောမှုဟာယုတ်ပင်မိဟာယုတ်လေးဟာရှိကလားမရှိဘူးလားရှိတယ်လေဝင်လေထွက်လေရောမရှိဘူးလားဝင်လေရှိရင်ဟောင်းမှုမရှိဘူးလားထွက်လေရှိရင်ပြိမှုမရှိဘူးလား ကဲဒီဘောင်းမှုပိန်မှုလေးကမရှိဘဲရှိတာလားရှိလို့ရှိရတာရှိလို့ရှိရတာပါဘုန်းကြီးတို့ပြောရမယ်ဆိုရင်ကြီးတော်ရှင်မာဂိဆရာတော်ဘုရားကြီးစပြီးတော့အထုတ်တုံမှာဝင်လေထွက်လေပါစပြီးတရားပြတော့ကလည်းဆရာတော်ဘုရားကြီးကဝင်လေထွက်လေကစပြတာဒါပေမဲ့ဆရာတော်ဘုရားစိတ်ကိုဇာတိရရွာမှာဖခင်မီးတော်ကြီးနေတယ်ကွာညီကိုများ ကျေးဇူးဆက်တဲ့အနေအားဖြင့်ဆရာတော်တိုင်းတရားပြပါအဲလိုတရားပြတဲ့အခါကသာပြီးတော့ယတ္တပကတံဝိပဿနာအပိနိဝေသောဟောတိဆိုတဲ့ဒီပဋိပ္ပံဒေသနာတော်တိုင်းရှင်းရှားတဲ့အာယုကိုရှုရမယ်ဆိုတော့အဲဒီမှာရှင်းရှားတဲ့အာယုပဲဘယ်အာယုရှင်းရှားရှင်းရှားရှင်းရှားတာကိုရှုပေါင်းရင်ရှုလို့ရရင်ညွှန်ကြားပါ ဲလိုပြောကြားတဲ့အခါမှာထိုင်တာသင်ချမ်းရင်ထိုင်နေလို့ရှိရတာသင်ချမ်းရင်ရတယ်လို့ရှိဒီမှာဝင်လေထွက်လေလေးတခုတည်းမဟုတ်ဘူးတရားသင်ချမ်းရင်ပူတာသင်ချမ်းရင်ပူတာရှိသေးတာသင်ချမ်းရင်ကြီးတာရှိဒီလိုရှိခိုင်းပါအဲ့ဒီရှိခိုင်းတဲ့အခါမှာဒီရှိကြအထုတ်ကြတဲ့ယောဂီများအဲ့ဒီမှာဒီဝင်လေထွက်လေထက်နှာသေးကြကဝင်လေထွက်လေတွေဝမ်းတိုင်းရဲ့ဟောင်းလာရော့ပိန်ကြသွားတာပေါ့တင်းလာတာရော့ကြသွားတာဒီသဘောကသင်ချမ်းရဲ့ သူ့ရှိမှတ်ရတာကပို့ပြီးတော့မှတ်ရတာအားရတယ်လွယ်ကူတယ်ပေါ့အဲ့ဒီအမှတ်လို့ရမလားဆိုပြီးတော့ဆရာတော်ဘုရားကြီးကိုရှော့တယ်ခါကြတော့မှဆရာတော်ဘုရားကြီးရပါလေသူကသင်ချမ်းနေသူရှိတာပေါ့ဖောင်းတာသင်ချမ်းရင်ဖောင်းတယ်လို့ပဲရှိလိုက်ပိညာသင်ချမ်းရင်ပိညာလို့ပဲရှိလိုက်မိမိခေါ်ရတယ်လို့ခေါ်နေရှိရတယ်အဲ့လိုရှိတဲ့အခါကျတော့ယောဂီများဉာဏ်တော်အားဖြင့် ဝင်လေထွက်လေတဲ့ဒီဖောင်းမှုပိန်မှုကိုရှုမှတ်လို့လွယ်ကူပြီးတော့ရှုမှတ်ရတာအားရတယ်ဆိုတဲ့ယောဂီကပုံများအဲ့ဒီခါကျတော့မှကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကဒီဖောင်းမှုပိန်မှုကြီးဟာအနည်းရှိပြီးတော့ထင်လဲထင်ရှားတယ်လွယ်လဲလွယ်ကူတယ်ဒါကြောင့်မို့ဒီဖောင်းအာယုပိန်အာယုလေးကိုရှုဒီဖောင်းအာယုပိန်အာယုလေးဟာလည်းဒီတင်ကြည့်လိုက်ရင်ဝင်လေရဲ့ပုံအနာတိယကဝင်လေရဲ့အစား ဝင်လေဆုံးသွားတာကမှဖောင်းနေဆိုတာဝင်လေဆုံးသွားတာပင်နေဆိုရင်ဘုန်းကြီးတို့ယောဂီများထွက်လေရဲ့စာပင်မှာဘိုးနှာပြီးရတာထွက်လေရဲ့ဆုံးအဲဒီမှာအနပါဏဝင်လေထွက်လေရှိတာလေးဟာဒီမှာနှာပြီးရရင်ဒီမှာဝင်လေလေးအစဆိုရင်ဖောင်းလာတယ်ဆိုတာဝင်လေဆုံးသွားတယ်ဘာမှလေးတင်းပါဒီအဲဒီမှာစနဲ့ဆုံးနေတဲ့အနပါဏရဲ့စနဲ့ဆုံးနေတနည်းပြောရလို့ရှိရင် ဟုတ်ပြီတရားဝန္တာဝမ်းပိုက်အတွင်းမှာရှိနေတဲ့လေတတ်တယ်ဝမ်းပိုက်ထဲမှာဝါရောတက်တွေကအကုန်လုံးရှိနေတာအဲဒီမှာသံပြပြကအပြင်လေလေးဝင်လိုက်တယ်ဝမ်းပိုက်ထဲမှာရှိတဲ့လေနဲ့ဟောပြီးတော့တုံးဆောင်လိုက်တဲ့အခါကျတော့တင်းကားအဲဒီမှာနှာပြပြကလေကပြန်ထွက်သွားတဲ့အခါဝမ်းပိုက်ထဲမှာရှိနေတဲ့လေကပြန်ရော့ကျသွားဩဒါနဲ့ပဲဝါရောတက်တယ် တွန်းကန်နေတဲ့သဘောချွေချမ်းနေတဲ့သဘောဒီသဘောလေးတွေဝင်နေထွက်နေဆိုတာလည်းဒီသဘောလေးပဲဒါလေသက်ရှိတာပဲဆိုပြီးတော့ကြာတော့ပြန်ရရတယ်လို့သဘောကျတယ်ကဲဒီလိုဆိုရင်ဖောင်းမှုပင်မှုထင်ရှားရင်အဲ့ဒီဖောင်းအာယုပင်အာယုကိုရှုဆိုပြီးတော့အဲ့ဒီမှာဒီဖောင်းမှုပင်လေးကိုရှုခိုင်းတာမှာတကယ်တော့ဝါရုံတတ်ပါပဲဗာဒတ်ကိုရှုရတာလေဒီဝါရုံတတ်ပါပဲတကယ်တော့ယောဂီပုဂ္ဂိုလ်က အခုစပြီးတော့ဘုန်းကြီးတို့ဒီမှာစရှုစမှာတော့ပြည့်ညက်ကြီးအာယုံမှာထင်ရှားပါတယ်ပြည့်ညက်အာယုံဝမ်းမိုက်ကြီးတင်းကလာတဲ့သဘောကြီးထင်ရှားပါတယ်ပိန်သွားရင်လည်းဝမ်းမိုက်ကြီးရောကြသွားတဲ့သဘောအားဖြင့်ပြည့်ညက်အာယုံကြီးပါပဲဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများရှုရှိပါအဲဒီကောင်းမှုအာယုံပြိမှုအာယုံပေါ်မှာစိတ်လေးကြာကြာလေးတည်လာပြီဆိုတာနဲ့တကယ်လည်းတဲ့ဝမ်းပိုက်ဆိုတဲ့ပြဉ္ညာတံပုံမှန်တံကြီးကြောက်ပြီးတော့တင်းကလာတဲ့သဘောရဲ့ ကျော်ကျသွားတဲ့သဘောရယ်အဲ့ဒီသဘောလေးတစ်ခုပဲတွေ့တော့တယ်ပြင်းကန်လာတဲ့သဘောလေးဟာလည်းဝါယောတန်ကျော်ကျသွားတဲ့သဘောလေးဟာလည်းပါတာနဲ့ဝါယောတန်အဲ့ဒီမှာဒီဝါယောတန်ရုပ်တရားလေးကိုတစ်ခါသူရှင်းရှင်းလေးသိတယ်သူ့သဘာဝလေးတိုင်းသိတယ်သဘာဝလေးတိုင်းသိနေတဲ့အတွက်ကြောင့်တကယ်ပြင်းပြတာလွန်ပြောက်ပြီးတော့ပရမတ်သဘောလေးကိုရှင်းရှင်းလင်းလင်းလေးကိုသိနေတာကိုတွေ့ရတယ် အဲဒီမှာဒီခေါမှုပင်ပင်နဲ့ဒီကမ္မထာလေးဟာလည်းပဲအင်တန်ကိုတင်ရှားလွယ်ကူလေဒါသူတကူတည်းရှုနေရတာမဟုတ်ဘူးလေသူ့ကိုရှုနေရင်းနဲ့အခြားအတန်အာရုံလေးကြားလာတော့လေအတန်အာရုံပဲဉာဏ်လေးလှည့်ပြီးတော့မရှုရဘူးလားရှုရတာပဲတခြားခန္ဓာကိုယ်ကပေါက်ပြန်ပြီးတော့ကုမှုပြေးမှုဝေဒနာလေးတွေခံစားမှုလေးတွေသင်ရှားနေတဲ့ဒီခံစားမှုလေးတွေမရှုရဘူးလားအဲ့လိုပေါ်ရအာရုံလေးတွေကိုရှုပါလေအဲ့တော့ဝိပဿနာဆိုတာပေါ်ရလေးတွေသင်ရှားရလေးတွေ ၆တော်လာပေါ်သမျှအာယုန်တိုင်းကိုရှုရတာပဲဆိုပြီးတော့အဲ့ဒီမှာသင်္ချာလွယ်ကူတဲ့အတွက်ကြတော့ဘုရားကြီးဟာလည်းပဲဒီဒီလိုဆိုရင်ယောဂီများဒီဖောင်းမှုပိန်မှုလေးကရှုမှတ်ရတာလည်းလွယ်ကူတယ်သင်လည်းသင်္ချာလေးအဲ့ဒီမှာမှတ်ရတာလည်းအားရပါရမှတ်လို့ရတယ်ရှုလို့ရတယ်ဆိုပြီးတော့အဲ့ဒီမှာဆောက်ထားတဲ့အတွက်ရှုကောင်းတယ်ရှုလို့ရတယ်ရှုဆိုပြီးတော့အဲ့ဒီကနေစာပြီးတော့ယောဂီများကိုဒီ ဝမ်းသက်ကြီးရဲ့တွန်းကန်တောင့်တင်းလှုပ်ရှားရွေ့ရှားနေတဲ့ဝါယောဖွတ်ထပ်ပါယုတ်လေးကိုပဲဆရာတော်ဘုရားကြီးအဲ့မှာပင်နိုင်ထားပြီးတော့ရှုခိုင်းတာဒါလေးတကူလေးရှုနေရတာမဟုတ်ပါဘူးသူ့ကိုရှုရင်းနဲ့တခြားအာယုံလေးတွေသင်ရှားလာရင်လည်းတခြားသင်ရှားတဲ့အာယုံကိုရှုရအောင်လားရှုရပါလေအဲ့လိုရှုရတာပါဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများဘယ်အရာပဲဖြစ်ဖြစ်ပေါ့မိမိတို့အိမ်မှာ လုပ်ကြနေကြတဲ့ပုဂ္ဂိုလ်တွေပေါ့အလုပ်တစ်ခုကိုမိမိတာဝန်လေးတစ်ခုပေးလိုက်တယ်ဆိုရင်ကိုမကျွမ်းကျင်သေးတဲ့လုပ်တာဝန်လုပ်တာစလုပ်ရလို့ရှိရင်အခက်အခဲမရှိဘူးလားအခက်အခဲတော့ရှိတာဘုန်းကြီးတို့ဒီမှာအမျိုးသမီးများမိဖို့ကြောင့်ဆိုတာသူတို့နိုင်ရမှာလေဒါပေမဲ့သမီးချက်ကိုသမီးချက်ရင်းချက်မိဖို့ကြောင့်ဝါဒနာမပါတဲ့ပုဂ္ဂိုလ်ကမိဖို့ကြောင့်လည်းတွန့်ကြည့်ပါလားမဖြစ်မနေသမီးချက်ရင်းချက်ရတယ်ဆိုရင်သူ့အတွက်အခက်အခဲတွေရှိတယ်ဘူးလား ရှိနေတာပါပဲ။ဒါကြောင့်လည်းအလေးအကျင့်ရှိလို့လားမရှိလို့လားမရှိသေးလို့ပါအတွေ့အကြုံရှိသေးလို့ပါဒီလိုပါပဲ။ဘုန်းကြီးတို့ဒီမှာတရားမှာလည်းဒီတိုင်းပါပဲ။ဒီမိမိစိတ်ရင်းကိုဒီမှာဖုံးဖို့ပေဖို့အာယုံလေးကိုရှုမှတ်တဲ့အလေးအကျင့်ဒီစိတ်ရင်းကိုဘုန်းကြီးတို့ထင်းတဲ့အလေးအကျင့်မရှိသေးလို့အလေးအကျင့်မရှိသေးတဲ့အခါကျတော့စပြီးတော့အတုစာခက်ခဲတာပဲလေ။ဘုန်းကြီးတို့ရုံးလုပ်ငန်းပဲဖြစ်ဖြစ်ကုမ္ပဏီလုပ်ငန်းပဲဖြစ်ဖြစ်ပေါ့ စပြီးအလုံးဝင်တဲ့ပုဂ္ဂိုလ်ဟာဘာမှလုပ်ငန်းမကျွမ်းကျင်သေးတဲ့အတွက်အခက်အခဲမရှိဘူးလားအဲ့ဒီအခက်အခဲကိုမိမိတို့ကအထူးကြောက်ကြစိုက်ပြီးစူးစမ်းအားထုတ်ရတော့နည်းနည်းတော့ပြင်မှန်းမှုရှိဘူးလားအဲ့ဒီပုဂ္ဂိုလ်ပြင်ရောက်တာနဲ့တခါလဲဖြစ်လေတာဘာဖြစ်လို့လဲဆိုလုပ်ငန်းမကျွမ်းသေးတဲ့အတွက်ပို့ပြီးတော့အားမဆိုင်ရဘူးလားပို့ပြီးတော့အယူမဆိုင်ရဘူးလားဒီကိုယ်ကမှမကျွမ်းကျင်သေးတော့ပို့ပြီးကြည့်ဆိုင်ရပေါ့ပေါ်နေလို့မရဘူး အဲ့တော့ဘုဒ္ဓဆိုင်ရဲ့ဘာလို့မိမိအားလေးစိုက်ပြီးအလိုလိုပါတော့လည်းပြင်မှန်းတယ်ဒီဒါပေမဲ့နောက်အလေးကျင့်ကြရသွားတော့ဒီလုပ်ငန်းလေးကျွမ်းကျင်သွားတော့ပြင်မှန်းနေလားဘာမှပြင်မှန်းတော့ဒီနေ့ခွန်ကြီးတို့ယောဂီများကိုလည်းခွန်ကြီးဒီလိုပဲပြောပြရတယ်ဒီနေ့တရားအားထုတ်တာဒီစိတ်လေးကိုကိုထင်းစားဒီစိတ်လေးကိုကိုထင်းနေဆောက်ရှောက်တယ်အလေးကျင့်ကိုမှမလုပ်ခဲ့ဘူးအလေးကျင့်လုပ်ခဲ့ဖို့နည်းအဲ့လိုနည်းနေသေးတဲ့အတွက်အလေးကျင့်ကိုမရသေးခင် မိမိတို့နည်းနည်းလေးတော့ပြင်ပန်းခံရလိမ့်မယ်။နည်းနည်းလေးအပြင်ပန်းခံပြီးကြိုးစားရလိမ့်မယ်။အဲဒီအပြင်ပန်းခံပြီးတော့ကြိုးစားလိုက်လို့စိတ်ကြည်ကြည်မှုလေးရသွားပြီဆိုရင်အလေးအကျင့်တွေရသွားပြီလုပ်ငန်းကျွမ်းကျင်သွားပြီဆိုရင်ဘုန်းကြီးတို့ယောဂီများတရားအထုတ်နေရတာပြင်ပန်းလားမပြင်ပန်းဘူးလားပြင်ပန်းပါဘူးဒီထဲမှာကိုတမာရီရနေတဲ့ပုဂ္ဂိုလ်ကြီးရှိပါလား ယောဂီမာလေးတွေကိုလည်းနည်းနည်းလေးရနေတဲ့ပုဂ္ဂိုလ်တွေရှိတယ်ဒီပုဂ္ဂိုလ်တွေကတော့တရားအထုတ်နေရတော့ဘာမှပင်မနဲ့မရှိဘူးသမင်းသားရေတော့ထိုင်ရှုမှရတာလည်းပဲတဏှာရင်ခဏရီတို့ကဘာမှပင်မရင်းနဲ့ဆောက်ရှုမှနေရတာလည်းဘာမှမပင်မကိုယ်ဆောင်ကိုရောက်တော့လည်းမှတ်နေတာဘာမှပင်မတတိကဘိုးကတော့အားဆိုင်စရာမလိုတော့တတိလေးကတော့ကတ်ပြီးတော့ပါနေတာဒါကြောင့်အစပိုင်းလေးမှာတော့ပြင်နေနေဖြစ်ခဲ့ပါတယ်ဘာနဲ့ဥမှတူလဲဆိုတော့နွားဟူနေထင်ရတယ်လို့ပါပဲ ဘာကိုသင်ရတယ်လို့လဲနွားဆိုနွားဆိုလေးသင်ရတယ်လို့ပဲဘုန်းကြီးတို့နတိုးလေးတစ်ကောင်သင်ရတာဟိုနမအကောင်တစ်ထောင်သင်ရတာတူပြီးတော့ခက်ခဲတယ်အချမ်းနွားတစ်ထောင်ကိုဘာကြောင့်မှသင်နေတယ်ဟောဒီနတိုးတစ်ကောင်ကိုမသင်နိုင်နတိုးတစ်ကောင်မသင်နိုင်ဘူးဆိုတာငြိမ်လို့လားမငြိမ်လို့လားမငြိမ်လို့စော့တော့လို့ဟိုဝင်ဒီထွက်ဟိုသိခင်းဝင်ဒီသိခင်းဝင်ဟိုဝင်စဒီဝင်စ အဲဒီလိုဆိုတော့ဘုဒ္ဓကင်းနဲ့ဝင်ဒီကင်းနဲ့ဝင်ဆိုတော့သူများတကင်းတွေဝင်စားလို့ဆိုရဲဘူးလားတကင်းအရှင်ရဲ့အစေအစိုးအကျိအမောင်းမခံရဘူးလားတခါတည်းရဆိုရင်ဘုန်းကြီးတို့ယောဂီများအကျဉ်းကြီးတောင်ခံရတာအရင်နဲ့တော့ခံရတယ်အဲလိုဒီနွားကြောင့်လားစိတ်ကိုပြင်ပြတယ်ဒီနွားလေးတစ်ကောင်တချို့နွားကြောင့်လားဆိုဘုန်းကြီးတို့ကြုံဘူးပါလေဘုန်းကြီးတို့ကိုယ်တိုင်တော့ဒါဘုန်းကြီးတို့တော်သားတယ်လေသို့တော့ကိုယ်တိုင်တော့နွားမကြောင်ဘူးမကြောင်ဘူးလေတော့မသိဘူး အဲ့ဒီနွားတောင်းသားထိုင်းကိုလားဘုန်းကြီးတို့ကြုံမှာအဲ့ဒီနွားကိုထိနေရလို့ငိုတာတခါလေဒီနွားကိုမကြောင်းရင်တော့ပါဘူးဆိုပြီးတော့ငုံငိုရင်မိဘကပြန်ပြီးတိုင်ပြီးပြောနေတာဘုန်းကြီးတို့ကြားဒါကြောင့်လဲဆိုတော့ဟိုမှာသိခင်းရှင်ကသူ့ကိုရိုက်တယ်သူ့ကိုဆူတယ်ဆဲတယ်နောက်တစ်ခါဆိုရင်မင်းကိုဖမ်းချုပ်မင်းဘာညာနဲ့ဆိုတော့လေအဲ့တော့ဒီမှာတကောင်ကိုထင်ရတာအမတန်ကိုခက်ခဲပြီးတော့ပြင်ပန်းတာအဲ့တော့ဘုန်းကြီးတို့ယောဂီများမှာလည်းပဲဒီစိတ်၌စေရန်ကြီးထင်ရတာ လွယ်သလားဆင်းရဲသလားဒီဒီနွားတိုးလေးနဲ့နှစ်တိုးလေးနဲ့ဟောဒီမိမိတို့ရဲ့ကုတုစီတို့ရဲ့စိတ်နဲ့တူသလားမတူဘူးလားအဲ့ဒီတူကြောင်းကိုဘုန်းကြီးတို့မြတ်စွာဘုရားကယထာဓမ္မေနိဗ္ဗာန်တရားဝဋ္ဌံဓမ္မံနရောဤရာဗန္တိယေဝသကံစိတ်တံတတိယဓမ္မနိဒာနဤရာဤယောက၌ဝတ္တံရိုက်ပြချမ်းသာသောနွားပေကိုဓမ္မဓမ္မတော်ရင်ကြီးအောင်ဆုံးမလိုသော ဓမ္မဓမ္မတော်ကြည်ကြည်အောင်ဆုံးမလို့သောနရောလူသည်ယုတိနာကျိုးဖြင့်ယုတိနာကျိုးဖြင့်ဓမ္မေပြီးတိုင်း၌တာသာခိုင်နေစွာပန္တိယယထာဖွဲ့ချီရတကယ်သို့ရိုင်းဆိုင်ကြမ်းကြမ်းနဲ့ရိုင်းကြမ်းကြမ်းနဲ့နွားလေး ိုမြေးဒီဒီဟိုချံဝင်ဒီချံဝင်ဟိုပိကင်းဝင်ဒီပိကင်းဝင်တယ်ဝင်သွားလေအဲ့ဒီနွားလေးကိုရှင်ကြည့်အောင်ခင်းနေတယ်ဆိုရင်တဲ့ကျိုးချင်းတန်တစ်ခုကိုခံတယ်နေနေကြည့်တာဒီနွားလုံးလေးကိုဟိုလည်းမဝင်ဒီလည်းမဝင်ဟိုဝင်ဒီထွက်မစော့မငြိမ်လေးထားခြင်းလေဆိုရင်ဒီနွားလေးကိုပါနဲ့ချီရမှာလေကျိုးနဲ့ချီပြီးဒီတိုင်းထားရမှာလားတိုင်ကိုချီရမှာလား အေးကျိုးနဲ့သာသူ့သွားကြည့်ပြီးကျိုးကြီးလွတ်ထားရင်တော့ဒီကျိုးတန်းတန်းကြီးနဲ့ဆောက်သွားနေမှာပဲအဲ့တော့တန်တစ်ခုကိုခံခံနေနေကြည့်တာအဲ့ဒီလိုပဲဧဝမေဝံဤနိမေချာအလားသူသာလျင်ဣရသာသနေဤသာသနာတော်မြတ်ကြီးအတွင်း၌တက္ကစိတ်တန်းရိုင်းကြချမ်းသာတော်မိမိစိတ်မှစိတ်ရိုင်းတော်ဓမ္မဓမ္မတော်ကြည်ကြည်အောင်ဆုံးမလို့သောနရောယောဂီပုဂ္ဂိုလ်သည် တတိယတတိရိဟုသောကျိုးဖြင့်ဂမဏိကိုနှုတ်စိမ်အမူအရာအာယုန်၌တဏ္ဍခိုင်မြဲစွာပန်ကြီးရာဖွက်ချီရ၏အဲဒီနှသုံးလေးကိုငြိမ်မှကျိုးတစ်ခုနဲ့တစ်ခါကျိုးတစ်ချောင်းနဲ့ချီပြီးတော့ဒီတိုင်းတစ်ခုကိုခံခံနေနေချီအဲဒီလိုခံခံနေနေချီထားရင်တောင်ကျိုးရှိရင်ရှိသလောက်ဒီနွားလေးမယုံဘူးလားယုံပါ ကြည်ထားတာကမမြဲရင်လွတ်သွားရင်တခါလဲဆော့အောင်ပါဘိုးဝင်တွေလွတ်သွားအောင်ပါအဲတော့မလွတ်အောင်ဆိုရင်ခိုင်ခိုင်မြဲမြဲကြည်ထားအဲကြည်ထားတဲ့အထက်ကကိုကျိုးစီရင်စေတလုံးယုံပါပြီယုံလို့မောသွားပြီဆိုရင်တော့မရတော့ဘူးဆိုရင်တော့ခြေတိုင်းလေးမှာပဲငြိမ်ပြီးတော့ဝတ်နေတယ်။အဲဒီလိုပါပဲ။မိမိတို့ဒီသာသနာတော်မှာလည်းတရားလို့ကိုပွားများအားထုတ်တဲ့ပုဂ္ဂိုလ်မိမိတို့ရဲ့စိတ်မဲ့စေရင်လေးဟာတွတ်ထားနေတဲ့စိတ်လေးဟာသူတရားကိုရောက်မှဆိုတော့ ဒီစိတ်ကလေးခင်းရတာလွယ်သလားခင်းရမလားဗျာအင်မတန်ခင်းရအဲလိုခင်းရတဲ့ဒီစိတ်ကလေးဘုန်းကြီးတို့ယောဂီများကငြိမ်သွားပြုလုပ်ခြင်းလေဆိုရင်တဲ့တတိဆိုတဲ့ကြိုးလေးနဲ့ကြည်တဲ့ဘာကြိုးနဲ့ကြည်ရမှာလဲဒီတတိဆိုတဲ့ကြိုးလေးနဲ့ကြည်ပြီးတော့ဘယ်နေရာကြည်ရမှာလဲဆိုတော့ကိုနှုတ်စိတ်အမူအရာအာယုံပေါ့ဒီကိုရှိမှတ်တဲ့အာယုံကိုထိုင်နေရင်ခေါင်းအာယုံပိန်အာယုံဆိုတဲ့ခြေတံလေးမှာခြေခံလိုက် ။ရင်းနဲ့ရှောက်နေပြီဆိုရင်ကြွားမှုခြေတန်းနှံမှုချမှုဆိုတဲ့ခြေတန်းလေးမှခြေထားလိုက်။ရက်ပြီးတော့မှတ်နေတယ်ဆိုရက်တဲ့အမူအရာခြေတန်းလေးမှခြေထားလိုက်။အဲဒီကိုရှုမှတ်နေဖြစ်တဲ့အဲဒီမှာကမ္မထာအာယုခြေတန်းလေးမှခြေထား။ဒီစိတ်ကလေးကိုဘုန်းကြီးတို့လောကညာလည်းတတိဆိုတဲ့ကြိုးလေးနဲ့ဥမာအဖြစ်မိမိတို့ကဒီမှာဘောဝါယုပင်အာယုနဲ့ရှုနေရင်ကစိတ်လေးကဖြုတ်ဆူထွက်သွားတယ် ထွက်သွားရဆိုရင်ဒီစိတ်ကလေးထွက်သွားမှသိလိုက်ရင်ဩနောက်ကတတိဆိုရင်စိတ်ကလေးတွေထွက်တယ်ထွက်တယ်ရှုလိုက်ပြန်ချီလိုက်အဲ့ဒီမှာချီပြီးတဲ့အခါကျဒီစိတ်ကလေးတွေကိုခေါ်လာမယ်ဆိုဘောမှုပိန်မှုအာယုတွေကိုပြန်ချီချီတိုင်းမှချီတာအောင်းနေပိန်နေအောင်းနေပိန်ဒီချီတိုင်းမှချီတယ်ဒီမှာမြင်းနေချီတာတော့မမြင်ရင်ဒီကနေဖြုတ်ဆိုတဲ့ကပြန်လွတ်သွားတာ အဲလွတ်သွားရင်ပြန်ပြီးပတိလေးနဲ့ပြန်ပြီးဆိုပြန်ချီချီလေးတဲ့ခါကျတော့ပြန်ပြီးဒီချီတိုင်းကိုခံခံနေနေပြန်ချီပေါင်းနေပိနေပေါင်းနေပိနေအဲလိုဆွေးနွေးပါချီထားပြီဆိုရင်ဒီစိတ်ကလေးကဘယ်မှမပေါ်နိုင်တော့နောက်ဆုံးဒီမှာတတိဥသိတဲ့စိတ်လေးကအမြဲတမ်းတတိချားနေတဲ့အတွက်ကြောင့်ထွက်ခွင့်ကိုမရတော့ဘာနဲ့ဥမာတူလဲဆိုတော့ဘုရားရောပြီများဥမာအဖြစ်ကျောင်းဆရာမတယောက်ကျောင်းဆရာတယောက်ထားပါ ကိုယ်စာသင်္ကန်းထဲမှာစာသင်္ကန်းထဲမှာဆရာမကလည်းပဲသူလုပ်ပြရှိတာနေနဲ့လုပ်ရင်းနဲ့စာဖတ်နေရရှိကိုသင်မှုရတဲ့သင်္ကန်းလေးသင်္ကန်းစာလေးတွေကိုရှိကဖတ်နေတယ်။ကျောင်းသားတွေကလည်းပဲဒီမှာဘောပေါ်မှာဗလက်ပုတ်ပေါ်မှာတခါလေသင်္ကန်းစာပြည့်ပြီးတော့ရေးခိုင်းမှခိုင်းကြွက်ခိုင်းတယ်။အဲကိုကသူတို့ရေးတွေ့နေတယ်ဆိုပြီးတော့ကိုကအေးစစ်စစ်တနေရာမှာစာဖတ်နေတယ်တခုခုလုပ်နေတယ်ဆိုရင်လည်းခုမှကလေးလေးတွေဆိုတာက ဆရာမအဆောင်ရှောင်မရှိရင်ဒီကနေ့အပြင်ထွက်တယ်ဆိုတာအဆောင်ရှောင်မရှိရင်အပြင်ထွက်တာအပြင်ထွက်လို့ဆရာမကသိလိုက်လို့ခဲဆိုရင်ကျိုးဆိုပြောင်းဝင်လာတာပြန်ဝင်လာပြန်ဝင်လာပြီးတော့ဆရာမကိုကက်ကက်ကြည့်တယ်ဆရာမလက်လိုက်တယ်နဲ့ပြန်နေတဲ့ထွက်ဖို့ကြိုးစားတယ်အဲဆရာမကပြိထားပြီးတော့ခေါင်းလေးငိတ်ကြည့်လိုက်ချုပ်ဆိုတကပြောင်းဝင်သွားတယ်နောက်ဆုံးအပြင်ထွက်မဲ့လာတာခေါင်းလေးမော့ကြည့်လိုက်တယ်နဲ့ဆရာမကြည့်လိုက်တယ်နဲ့ဟောတွေ့သွားပြီဆိုတာလေးပြန်ကုန် နောက်ကြတော့ထွက်ဖို့ကိုမကြံရတော့အဲဒီမှာဘယ်မှမထွက်တော့ဘူးဆရာမကဘုရားတိုက်ကြည့်တယ်အဲဒီလိုပဲတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကလည်းဒီတတိဥသိရဲ့စိတ်လေးနဲ့တတိထားပြီးကြည့်နေရင်စောင့်နေရင်ဒီစိတ်လေးထွက်ခွင့်သာသနာမသာတော့ဘူးလုံးဝမသာအခုစိတ်ထွက်ထွက်သွားတယ်ဆိုတာတတိမြဲလို့လားမမြဲလို့လားတတိမမြဲလို့စိတ်ကထွက်ထွက်သွားတာဟောတတိဆိုတဲ့စောင့်ရရတာမြဲမြဲလေးကတ်ဆောင်တာ ဒီစိတ်နဲ့ထွက်လို့ကိုမရတော့ဘယ်မှကိုထွက်ခွင့်မလာတော့အဲ့ဒီမှာသူရှိမှတ်တယ်ဖောင်းမွေပုံအာရုံတိုင်းမှာပဲမြဲပြီးတော့ဒီမှာပဲစိတ်ကြီးကပ်ပြီးတော့တည်နေတော့မှာအဲ့ဒီလိုဘုန်းကြီးတို့ယောဂီများဒီနှစ်သုံးလေးကိုနွားကြောင်သားဖြစ်တဲ့ပုဂ္ဂိုလ်ကငြိမ်တော့ကျိုးနဲ့ချီပြီးဒီတိုင်းတစ်ခုကိုခံနိုင်နေချီထားရတယ်လို့ပဲဘုန်းကြီးတို့ယောဂီများလည်းမိမိတို့ရဲ့စိတ်မဲ့စိတ်ရိုင်းလေးကိုအရင်ကြီးသေးတဲ့စိတ်မဲ့စိတ်ရိုင်းလေးကိုငြိမ်စေခြင်းနဲ့ဆိုရင်အတိဆိုတဲ့ကျိုးလေးနဲ့ချီချီပြီးတော့ မိမိတို့ကြည်တန်ဖြစ်တဲ့ကောင်းမှုပင်ကိုအာရုံတိုင်းကိုကြည်ထားပါအဲလိုကြည်ထားလို့ဒီပေါ်မှာမြဲသွားပြီဆိုရင်စိတ်ကြည်ကြည်မှုသမာဓိအဲ့ဒီကြတော့ရပြီလားမရသေးဘူးလားအဲအဲ့လိုသမာဓိရသွားပြီဆိုရင်ကတော့ဟင်ဘုန်းကြီးတို့ယောဂီများကမေသန္တာဇာပါဒာဖြိနာမိတာဥဒိစ္စကုကုသဝိဇိကိစ္စဒီနိဝရဏတရားတွေဝင်ခွင့်ရပါတော့မလားမရတော့မသိကြည့်တဲ့ဒီစဉ်တန်းနဲ့ဆင်ခြင်လား အဲ့လိုသင်ကျင်လာတဲ့အခါကျတော့မှရှုမှတ်လိုက်တယ်ရှုမှတ်လိုက်တယ်မှတ်စရာအာယုံရဲ့သဘောအမှန်လေးတွေကိုရှင်းရှင်းလင်းလင်းသိသလားမသိဘူးလားနော်ဒါကြောင့်မို့စိတ်ရှင်ကြည်ပြီဆိုရင်သဘာဝအမှန်လေးတွေသိလာတယ်အဲသဘာဝအမှန်လေးတွေသိလာပြီဆိုရင်ကတော့အဲ့ဒီကနေဆက်ရှုသွားရင်ယုံနာကနေပြီးတော့အဖြစ်အပျက်ဖြစ်ဖြစ်တဲ့ကနေပြီးတော့အနိစ္စဒုက္ခနဲ့အနတ္တဉာဏ်တွေပေါက်မြောက်ပြီးတော့နောက်ဆုံးနိဗ္ဗာန်ကြီးအောင်မျက်မှောက်မပြုတ်နိုင်ဘူးလား ဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအမတန်အင်းကျက်တဲ့စိတ်မိုက်စိတ်ရင်းလေးကဘာနဲ့တူလဲဆိုတော့နွားကလေးနဲ့တူတယ်။အဲဒီနှသုံးလေးကိုဘုန်းကြီးတို့ယောဂီများနွားကြောင်းသားငြိမ့်သိချင်းရင်ကျိုးနဲ့ချီပြီးတော့ဒီတိုင်းတစ်ခုခုခင်ငယ်လေးနဲ့ချီရတယ်လို့ဘုန်းကြီးတို့ယောဂီများကလည်းပဲမိမိတို့ရဲ့စိတ်နဲ့စိတ်ရင်းလေးကိုတတိဆိုတဲ့ကျိုးနဲ့ချီပါ။ဘာကျိုးနဲ့ချီရမှာလဲ။အေးတတိလေးနဲ့ထားထားပြီးချီတာ။အဲဒီမှာဘယ်မှာချီမလဲဆိုမိမိရဲ့ရှုမှတ်ရဖြစ်တဲ့ ကမ္မထာအာယုပေါ့ထိုင်ရှုမှတ်ရင်ကောင်းမှုပေမှုအာယုရက်ရှုမှတ်ရင်ရက်တဲ့အာယုဈဉ္ညာသွားရှုမှတ်ရင်ဈဉ္ညာအာယုကိုရှုမှတ်တဲ့အာယုပေါ်မှာခံခံငြဲငြဲလေးခြိတာအဲ့ဒီလိုခြိတာလို့ဒီစိတ်ကလေးဘယ်မှမကတ်တော့ဘူးဆိုရင်ဒီကြည်မှုသမာဓိရပြီသမာဓိရပြီဆိုရင်တကယ်သဘောတဘာဝအမှန်လေးယုံနာရဲ့သဘောတဘာဝအမှန်လေးသိနိုင်မလားမသိနိုင်ဘူးလားကဲသူကြည့်လိုက်စိတ်မိုင်းနွားသူတတိကျွန်းနေ မတိုးယုံနိုင်အာယုံတိုင်းခိုင်ခိုင်ချီတာပါစိတ်နိုင်နွားသူတတိကျိုးနေမတိုးယုံနိုင်အာယုံတိုင်းခိုင်ခိုင်ချီတာပါ စိတ်မှန်နွားစုတတိကျိုးနှင့်မတိုးယုံနိုင်အာယုံတိုင်းခိုင်ခိုင်ချီကြပါခိုင်ခိုင်ချီကြစိတ်မှန်နွားပြေးသွားမရပါ ခိုင်ခိုင်ချီချစိတ်မိုင်နွားပြေးသွားမရပါသူကြည့်လိုက်စမ်းခိုင်ခိုင်ချီချပြေးမရပါ ဒီတိုင်းမှမောဟငြိမ်းရပါကြည်မရပါဒီတိုင်းမှမောဟငြိမ်းရပါ မ်းလေးမှာကြောက်ပြေးနွားနေတဲ့နွားလေးကိုကျိုးနဲ့ချီပြီးကြီးတိုင်းချီထားတော့ပြင်းနေရတော့ဒါပေမဲ့ကျိုးစီစီတော့ယုံနေတော့အငြိမ့်မနေတော့ကြာတော့ဒီမလေးပါဖြစ်လာတယ်မောမောနာပြီဆိုတဲ့အခါကျသူမယုံနိုင်တော့အဲ့ဒီမှာခြေတိုင်းပြေးမှလည်းငြိမ်သွားအဲ့ဒီလိုပဲဆရာရှိမှနေတဲ့ယောဂီအားလည်းဒီတတိဆိုရဲစောင့်ရှောက်နေတာတတိကျိုးလေးနဲ့ဒီကနေ့ခြေလိုက်ခြေပြီးပြန်ခေါ်လာလိုက်ဒီကောင်းမှုပင်မှုခြေတိုင်းကိုခြေလိုက် တခါတည်းကနေချုပ်ဆူလွတ်ခဲ့သွားလိုက်တခါပြန်ပြီးတော့တတိလေးနဲ့ပြန်ဖန်လာပြန်ချီလိုက်ချီပြီးမိမိရဲ့ဘောင်းမပင်အာယုလေးပြန်ချီလိုက်ဒါရီကချုပ်ဆူလွတ်ထွက်သွားလိုက်နောက်တစ်ခါတတိလေးရဲ့အဲ့ဒီလိုတတိထားပါများလာတော့နောက်ဒီစိတ်ကြီးထွက်ခွင့်ရသေးလားမရတော့စောစောကပြောတဲ့ကလေးလေးတွေကိုလူစိုးတင်းနဲ့ကျဲရတယ်ပဲလူစိုးတင်းနဲ့ပုဂ္ဂိုလ်ကကိုတင်းရမယ်လူစိုးကိုမျက်ခြေအပြတ်ခံလို့ရပါမလားကဲမျက်ခြေအပြတ်မခံနိုင်တဲ့ဒီကောင် အကျယ်ကျုံးနဲ့ထားပြီးမယ်ဒီကောင်ပြေးသွားတယ်ဘယ်သူနဲ့လာတယ်ပါဠိလုပ်တယ်ဒီမှာရဲကသူ့ကိုမှလူဆိုးကိုစောင့်ကြည့်တယ်အဲ့လိုစောင့်ကြည့်နေတဲ့အခါကျတော့ဒီလူဆိုးဖြစ်တဲ့ပုဂ္ဂိုလ်ဟာဟိုသွားကြည့်သွားလူလက်ကသွားလို့မရပါဘူးသူ့နောက်ကအများရန်နိုင်ပြီးတော့တတိချမ်းပြီးနောက်ကကတ်လိုက်ပြီးကြည့်နေတာဆိုတော့သူအပြင်းတောင်းနောက်ထွက်ရဲသေးရလားဘယ်မှမထွက်ရဲတော့ဒီနေရာကုန်ခုလည်းလည်းခုစိတ်တွေကကြည့်တယ်တတိဆိုတဲ့အဆောင်လေးထားပြီးတော့သာစောင့်ကြည့် နောက်ဆုံးအဲ့ဒီမှာဒီအတိလေးမြဲနေပြီဆိုတာနဲ့တကယ်တည်းဒီစိတ်ကြီးကဘယ်မှကိုထွက်ခွင့်မလာဘူးအဲ့ဒီမှာစိတ်တွေမထွက်တော့ဘူးဆိုရင်ဒီစိတ်ဟာငြိမ်သွားပြီတမာတိဖြစ်သွားပြီတို့ကြည့်လိုက်မောကငြိမ်သက်စိတ်မထွေတို့တဲ့တမာတိမှာမောကငြိမ်သက်စိတ်မထွေတို့တဲ့တမာတိမှာ ဆိုကြည့်လိုက်မောကငြိမ်သက်စိတ်မထွေတို့တဲ့သမာဓိမှာမောကငြိမ်သက်သမာဓိယဤကြည်နှစိတ်ကသင်ကြယ်လာသမာဓိယဤကြည်နှ စိတ်ကစင်ကြယ်လာသမာဓိလေးရလာပြီဆိုရင်ဒီလေးတည်ငြိမ်လာတာနဲ့တပြိုင်တည်းကံမေသနာကြောင့်ပါရစာရဏိဝရဏတွေမဝင်တော့ မဝင်တော့တဲ့ကာကနာတဲ့ယောဂီပုဂ္ဂိုလ်ကမှတ်သိရှိတဲ့ထိုင်လည်းမှတ်သိရလည်းမှတ်သိသွားလည်းမှတ်သိစားလည်းမှတ်သိအိပ်လည်းမှတ်သိမှတ်သိရှိတဲ့တန်တန်းနဲ့ဖြစ်နေပြီဆိုတော့ဒီစိတ်ကလေးကညံ့နှောနေတာဆင်ကျဲနေတာအေးဆင်ကျဲနေတာစိတ်ရှိတဲ့ဆင်ကျဲနေတာအဲ့လိုဆင်ကျဲပြီဆိုရင်ကတော့ဘုန်းကြီးတို့ယောဂီများရှုတိုင်းရှုတိုင်းပြင်းရတဲ့တန်ပြောက်ပြီးတော့တကယ့်ကိုသဘာဝသဘောအမှန်လေးတွေသိတာလေ ဟောင်းတာလေးမှတ်နေတယ်ဆိုရင်လည်းဟိုလုံးကတော့ဝမ်းမက်ကြီးကောင်းတာသိတယ်ဝမ်းမက်ကြီးပိန်သွားတာသိတယ်ဟောအခုကျတော့ပြင်းလာတဲ့သဘောလေးတွေသိတယ်ရောသွားတဲ့သဘောလေးတွေသိတယ်တကယ်အမှန်တည်းလေးသိတာတဘာဝလေးပဲရှိကိုရှိတိုင်းလေးကိုသိတာဉာဏ်ညာသွားနေတယ်ဟိုလုံးကညာလန်းတယ်ဘယ်လန်းတယ်မှတ်တယ်ခြေတော်ကြီးလန်းနေတာသိတယ်အခုကျတော့မဟုတ်ဘူးခြေတော်ကြီးဆိုတဲ့တရားကြောက်သွားပြီဟောညာလန်းတယ်ဆိုရင်လည်းတင်းတောက်သွားတဲ့သဘောဘယ်လန်းတယ်ဆိုတာလည်းတင်းတောက်သွားတဲ့သဘောရွေ့သွားတဲ့သဘောဒီသဘောလေးတွေတွေ့ရတာ အဲဒီလိုသဘောလေးသိလာပြီဆိုရင်အမှန်သိတာလားအမှားသိတာလားနော်အမှန်သိသွားတာဆိုလိုက်စိတ်ရင်ကျင်မှတဘာဝတိယအမှန်သာစိတ်ရင်ကျင်မှတဘာဝတိယအမှန်သာဆိုကြည့်ပါ ဘာဝတိမနိဗ္ဗာန်ရောက်ရာဒီကန္တာသဘာဝတိမနိဗ္ဗာန်ရောက်ရာဒီကန္တာရောက်ရာဒီကန္တာသဘာဝတိမ ဧကနာရောက်ရာဒီကံတာဒီဘာဝလေးတွေသိတော်မူရုပ်သဘောနာသဘောလေးတွေသိလာဒီယုံနာသဘောလေးတွေသိလာပြီဆိုရင်ဒီအားကောင်းလာတဲ့တည်းနဲ့တည်းဟောသူ့အကြောင်းကြောင့်သူ့အကျိုးဖြစ်နေတာပဲ။ဟောင်းနေဆိုရင်လည်းဝင်နေလေးဝင်လာလို့ကောင်းမှုတွေဖြစ်လာတာ။အဲဒီမှာဝင်နေလေးကအကြောင်းကောင်းမှုတွေကအကျိုးသူ့သူ့ဟာလေးနဲ့သူ့အကြောင်းနဲ့သူ့အကြောင်းနဲ့သူဖြစ်လာတာ။ မတ်စရာအာယုံကြောင်းတရားလေးရှိလို့ဩမတ်သိမှုလေးဖြစ်နေရတာမတ်စရာအကျုံအာယုံအကြောင်းလေးတာမပေါ်ရင်မတ်သိမှုဆိုရဲ့အကျိုးလည်းမဖြစ်နိုင်ပါလားဆိုတဲ့သူအကြောင်းနဲ့သူကျိုးသူကြောင်းနဲ့သူကျိုးကြောင်းကျိုးတွေဆက်ဆက်နေတဲ့ပြည့်စုံမှုဘတ်တော်တွေသိတာဆက်လက်သိရှုမှတ်ပွားများအားထုတ်လို့အကောင်းလာတာနဲ့တစ်ကြိမ်နဲ့ဒီဉာဏ်နဲ့ချင်းမြင်လာတာနဲ့တစ်ကြိမ်နဲ့တကယ်ရှုတာအာယုံရဲ့ပေါ်လာပြီးပြောက်သွားဖြစ်ပြီးပြက်သွားဒီသဘောလေးကိုပဲတခါလဲရှုလိုက်ရှုလိုက်တာထိုင်ပြီးရှုရှုရမ်းပြီးရှုရှုသွားရင်ရှုရှုလျောင်းရင်ရှုရှုပေါ့ ငင်ငယ်ကြားတဲ့နာငယ်စားကဘယ်ခိုက်မှပဲရှုရှုအာယုံတော်ကသုံတိုင်းရှုတိုင်းရှုတိုင်းဟာစဉ်းလိုက်ကြလိုက်စဉ်းလိုက်ကြလိုက်မမြင်ရတဲ့အနိစ္စသဘောတွေအောင်းရှင်းရှင်းလင်းလင်းကြီးသိလာတယ်။အဲဒီအနိစ္စမြင်ပြီးဆိုရတဲ့ဉာဏ်တန်ဒုက္ခမမြင်တဲ့တရားတွေကဆင်းရဲ။အဲဒီဆင်းရဲတရားတွေကိုမလာပါနဲ့လို့တားလို့ရပါမလား။မရဘူး။အဲဒီမှာကိုမရတဲ့သဘောတွေအနတ္တသဘောတွေရှင်းရှင်းလင်းလင်းသိတယ် ဒီဉာဏ်တွေအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြတ်ဆဲသွားတယ်။အငိမ့်တဲ့နေပါကိုယ်တိုင်နဲ့ဆက်ရောက်မျက်မှောက်မသိနိုင်လေဘူးလား။မျက်မှောက်တွေ့နိုင်ပြီ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီညာအဲ့ဒီနိဗ္ဗာန်မျက်မှောက်တွေ့နိုင်ဖို့အတွက်ဆိုရင်ပထမဦးဆုံးဟာဒီစိတ်ကလေးကိုပဲဘယ်မှမပေါ်အောင်ကိုရှိတာအာယုံကိုမှပဲစိတ်ကလေးမြင်အောင်ကြိုးစားဖို့အားထုတ်ဖို့မလိုဘူးလား။သမာဓိဒိဋ္ဌိဝေဘာဝိထာ ကျတာတို့တမာတိဖြစ်အောင်အထုတ်ဆိုတာထိုင်ရင်ရရင်သွားရင်မရောက်ရင်ရှုမှတ်တိုင်းမြင်ခဲ့ကြားခဲ့နားခဲ့စားခဲ့ရှုမှတ်တိုင်းအဲလိုရှုမှတ်တတိကုသိတဲ့စိတ်ကြီးနဲ့ရှုမှတ်သွားလို့ဒီမှာရှုစိတ်ကြီးကရှုရအာယုံပေါ်မှာမြင်ပြီဆိုရင်သုံးသောကပြောတဲ့နိဗ္ဗာန်တရားတွေမဝင်နိုင်တော့တဲ့အတွက်ဒီစိတ်ကလေးလုံခြုံသွားလုံခြုံသွားပြီဆိုလို့ရှိရင်ကတော့ဘုရားတို့ဆက်လက်ကြိုးစားအားထုတ်သွားရင်ဆင်းရဲခြင်းရဲ့နေတာကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလား ဒါကြောင့်စိတ်ဓာရုကိတာမေရာဝိစိတ်ံဒုက္ခံဒုက္ခဝဟံစိတ်တန်ကျမ်းကြချမ်းသာသောမိမိစိတ်မှန်စေရိုင်းကိုမေရာဝိသိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောမျိုးပေါင်းသားမျိုးပေါင်းသမီးတို့သည်သခေထသံတလည်းလည်းစောင့်ရှောက်ခြင်းသိရ၏ဘုဒ္ဓံစောင့်ရှောက်၍လုံခြုံကြည့်သောစိတ်တန်စိတ်တိဒုက္ခဝဟလူနနိဗ္ဗာန်သုံးနာချမ်းသာမြတ်ရတာကိုကောင်းစွာဆောင်ပို့တတ်ပါသည် ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရစရာ